မဇ္ဈိမနိကေမဇ္ဈိမပဏာတမှာပါတဲ့သံဗလတ္ထိကရာဟုလောဝါဒသုတ်တဲ့အဲ့ဒီသုတ်တံမှာမြတ်စွာဘုရားကသူ့ရဲ့သားတော်ရှင်ရာဟုလာအားမိန့်ကြားခဲ့တဲ့စကားလေးတွေမှတ်သားစရာကောင်းတယ်ယမလူလွယ်လွယ်လေးမှတ်လို့ရအောင်အဲ့ဒီဘုရားမိန့်ကြားတော်မူတဲ့ စကားတော်ဤကိုလင်္ကာလေးတွေသိကုံးခဲ့တယ်အဲ့ဒီလင်္ကာလေးတွေနဲ့ဆွေမှတ်လို့လွယ်တယ်မပြုလုပ်ခင်ကြို၍ပင်အသင်စဉ်းစားပါဒါဟုတ်လားခန္ဓာကိုယ်နဲ့ပြုလုပ်ရမယ်ကိစ္စလုပ်ငန်းပြုလုပ်တော့မယ်ဆိုရင်ပြုလုပ်ချင်နေပြီဆိုရင်ကြိုတင်ပြီးတော့စဉ်းစားပါ ပြုလုပ်ဆဲမှာပြုပြီးပါသင်ဟာစဉ်းစားပါဒါဟုတ်လားခန္ဓာကိုယ်နဲ့ပြုလုပ်ရမယ့်လုပ်ငန်းတစ်ခုပြုလုပ်နေစေအချိန်အခါမှာရောပြုလုပ်ပြီးသွားတဲ့အချိန်အခါမှာရောအဲ့ဒီပြုလုပ်လိုက်တဲ့လုပ်ငန်းကိစ္စကိုဆင်ခြင်ဆင်ခြင်ပြီးပါအဲ့ဒီလိုပါပဲ မပြောဆိုခင်ကြို၍ပင်အသင်စဉ်းစားပါနှုတ်နဲ့ပြောဆိုရမယ်လုပ်ငန်းမျိုးလုပ်ချင်နေပြီပြောချင်နေပြီဆိုရင်စကားပြောရတော့မယ်ဆိုရင်အဲ့ဒီလိုစကားမပြောခင်ကြိုတွင်ပြီးတော့စဉ်းစားပါဦးတဲ့ပြောဆိုစေပါပြောပြီးပါသင်ဟာစဉ်းစားပါတဲ့ပြောဆိုနေပြီ ပြောဆိုနေတဲ့အချိန်အဲ့ဒီအချိန်ခါမှလည်းစဉ်းစားပါပြောပြီးသွားပြီးအဲ့ဒီအချိန်ခါမှလည်းစဉ်းစားပါမဆုံးဖြတ်ခင်ကြို၍ပင်အပင်စဉ်းစားပါစိတ်နဲ့လုပ်ရမယ်အလုပ်တစ်ခုကြံတွေးရမယ်စဉ်းစားရမယ်ဆုံးဖြတ်ရမယ်အဲ့ဒီလိုဆိုရင်ကြံတွေးတော့မယ်ဆုံးဖြတ်တော့မယ်ဆိုရင် မကြံတွေးခင်မဆုံးဖြတ်ခင်စဉ်းစားပါအောင်ရဟုလားတဲ့ဆုံးဖြတ်ဆဲမှာပြီးခါမှာသင်ဟာစဉ်းစားပါဆုံးဖြတ်ဆဲအချိန်ခါမှာလည်းဒါဟုလားစဉ်းစားပါဆုံးဖြတ်ပြီးသွားတဲ့အချိန်ခါမှာဒါဟုလားစဉ်းစားပါအဲ့ဒီလို ကာယကံမှုဝစီကံမှုမနောကံမှုတွေမပြုခင်ရောပြုစဲမှာရောပြုပြီးအချိန်ခါမှာဗာဘုရားကစဉ်းစားဖို့သူ့ရဲ့တရားဟုတ်လားမိန့်တော်မူတာအဲဒီလိုစဉ်းစားဖို့မိန့်တော်မူတာကဘာကြောင့်လဲဆိုတော့ဆင်ခြင်ဆင်ခြင်ပြုလုပ်လျင်ကင်းစင်အပြစ်ဟာဆင်ခြင်ဆင်ခြင်ပြောဆိုလျင်ကင်းစင်အပြစ်ဟာ စင်ကျင်စင်ကျင်ကြံတွေးလျင်ကင်းစင်အပြစ်ဟာစင်ကျင်စင်ကျင်ဆုံးဖြတ်လျင်ကင်းစင်အပြစ်ဟာဘုရားကသာဟုတ်လားတဲ့ဟိုအရှိအတိတ်ကာလတွေမှာသူတော်ကောင်းတွေကမိမိတို့ရဲ့ ကာယကံမှုကိုယ်နဲ့လုပ်ရတဲ့လုပ်ငန်းကိစ္စတွေကိုအပြည့်ကင်းစင်အောင်လုပ်ခဲ့ကြတယ်။အဲဒီလိုအပြည့်ကင်းစင်အောင်လုပ်သွားကြတဲ့အဲဒီသူတော်ကောင်းတွေဟာဘယ်လိုအပြည့်ကင်းစင်အောင်လုပ်သွားကြတာလဲ။ပစ္စဝခိတဝပစ္စဝခိတဝကာယကမ္မပရိတောထေတုံတဲ့ အဲ့ဒီရှိကကိုလိုရမယ်ခန္ဓာကိုယ်နဲ့လိုရမယ်အလုတ်ကိစ္စကိုဆင်ခြင်ဆင်ခြင်ပြီးတော့ပြည့်လို့သွားကြတယ်ဒါကြောင့်အပြစ်ကိစ္စညအပြစ်ကိစ္စညတာပဲနှုတ်နဲ့ပြောရမယ်အလုတ်တွေဆိုလို့ရှိရင်လည်းပဲဆင်ခြင်ဆင်ခြင်ပြီးတော့ပြောဆိုကြတယ်ဒါကြောင့် စကားပြောတာနဲ့ပတ်သက်ပြီးတော့လည်းအပြစ်ကင်းစင်ကြတယ်တဲ့သူတို့ပြောလိုက်တဲ့စကားလေးတွေကအကုန်လုံးအပြစ်ကင်းနေကြတယ်စိတ်နဲ့ကြံစီရမယ့်အလုပ်တွေဆိုလို့ရှိရင်လည်းပဲကြံစီစဉ်းစားစဉ်းစားပြီးတော့စိတ်နဲ့အလုပ်လုပ်ခဲ့ကြတယ်ဒါကြောင့်တဲ့သူတို့ရဲ့စိတ်အလုပ်နဲ့ပတ်သက်ပြီးတော့အပြစ်တွေကင်းစင်ခဲ့ကြတယ် ဒါဟုတ်လားနောင်အနာဂတ်မှာလည်းပဲသူတော်ကောင်းတွေကိုယ့်ရဲ့ကာယကံမှုဝစီကံမှုကိုယ့်ရဲ့ကိုယ်အပြုနှုတ်အပြောကိုယ့်ရဲ့ပြောတဲ့စကားလေးတွေကိုယ့်ရဲ့ကြံတွေ့တဲ့အကြံတွေဆုံးဖြတ်တဲ့ဆုံးဖြတ်ချက်တွေအဲ့ဒါတွေကင်းစင်အောင် လုပ်ကြလိမ့်မယ်တဲ့အပြည့်ကင်းစင်အောင် လုပ်ကြလိမ့်မယ်အဲ့ဒီအပြည့်ကင်းစင်အောင်လုပ်ကြမယ်အဲ့ဒီသူတော်ကောင်းအလုံးဟာဘယ်လိုနည်းနဲ့ကင်းစင်အောင်လုပ်ကြမှာလဲဆိုတော့ ဆင်ခြင်ဆင်ခြင်ပြီးတော့မိမိရဲ့ကိုယ်အပြုနှုတ်အပြောစိတ်အကြံတွေကို အပြည့်ကင်းစင်အောင် ပြုလုပ်ကြလိမ့်မယ်ယခုအချိန်အခါမှာလည်းပဲသူတော်ကောင်းတွေမိမိတို့ရဲ့ကိုယ်အပြုနှုတ်အပြောစိတ်အကြံတွေအပြည့်ကင်းစင်အောင်လုပ်နေကြတယ်ဘယ်လိုလုပ်ကြတာလဲဆင်ခြင်ဆင်ခြင်ပြီးတော့ မိမိရဲ့ကိုယ်အပြုနှုတ်အပြောစိတ်အကြံဒီအပြည့်ကင်းအောင်ပြုလုပ်ကြတယ်တဲ့ဒါကြောင့်ဒါဟုတ်လားတဲ့ပစ္စဝခိတ်တော်ပစ္စဝခိတ်တော်ကာယကမ္မံပရိတောတ္တာမိပစ္စဝခိတ်တော်ပစ္စဝခိတ်တော်ဝစီကမ္မံပရိတောတ္တာမိပစ္စဝခိတ်တောပစ္စဝခိတ်တောမနောကမ္မံပရိသောတေတာမိတိဧဝံဟိတေရာဟုလသိခိတဗံ သာဟုလားသင်ဟာစင်ကျင်စင်ကျင်ပြီးတော့ကာယကံမှုတွေကိုအပြစ်ကင်းစင်အောင်လုပ်မယ်ပြောလိုက်တဲ့စကားတွေမှာအပြစ်ကင်းစင်အောင်လုပ်မယ်ကြံတွေးလိုက်တဲ့စိတ်အကြံတွေမှာအပြစ်ကင်းစင်အောင်လုပ်မယ်လို့ဒီလိုဆုံးဖြတ်ချက်ချပြီးတော့သင်ဟာကျင့်ထိုက်တယ်တဲ့ဘုရားကဒီစကားတွေမမိတ်နဲ့အစာဆုံးသူတိုင်း ရာဟုလာကိုမေးတယ်ကိမတိယောအာဓာသောအာဓာသောမှန်ဆိုတာကိမတိယောဘာအကျိုးရှိသလဲရာဟုလာရာဟုလာမှန်ဆိုတာဘာအကျိုးရှိလဲပစ္စဝကနာထောဗန္ဒီတဲ့ဗန္ဒီမြတ်စွာဘုရားပစ္စဝကနာထောကိုယ့်ရဲ့မျက်နှာမှာအပြစ်ရှိမရှိကြည့်ရှုဆင်ခြင်ရခြင်းအကျိုးရှိပါတယ်ဗျာအဲ့ဒီလို့ ရှင်ရာဟုလာကပြန်လျှောက်တဲ့အခါရောက်တော့ဘုရားကဆက်ပြီးမိန့်တော်မူတာကဤဝမေဝရာဟုလပစ္စဝခိတဝပစ္စဝခိတဝကာယေနကမ္မံကာတဗံပစ္စဝခိတဝပစ္စဝခိတဝဝါစာယကမ္မံကာတဗံပစ္စဝခိတဝပစ္စဝခိတဝမနတကမ္မံကာတဗံကတဗံဟုတ်လားအဲ့ဒီမှာဟာကိုယ့်ရဲ့မျက်နှာမှာအပြစ်ရှိမရှိကြည့်ရှုဆင်ခြင်ဖို့ ဖြစ်တယ်လို့ပဲသင်ဟာလည်းပဲကြည့်ရှုဆင်ခြင်ဆင်ခြင်ပြီးတော့ခန္ဓာကိုယ်နဲ့လုပ်ရမယ့်အလုပ်တွေကိုလုပ်ထိုက်တယ်နှုတ်နဲ့ပြောထိုက်တဲ့စကားတွေကိုပြောထိုက်တယ်စိတ်နဲ့ကြံမဲ့အကြံတွေကိုကြံထိုက်တယ်အဲဒီလိုဆက်မိန်တော်မူဆက်မိန်တော်မူပြီးတော့ရာဟုလာခန္ဓာကိုယ်နဲ့လုပ်ရမယ့်လုပ်ငန်းကိစ္စတခုသင်လုပ်ချင်နေပြီ အဲ့ဒီလိုလှုပ်ချင်နေပြီဆိုရင်မလှုပ်ခင်သင်စဉ်းစားပါအောင်ဘယ်လိုစဉ်းစားရမှာတော့ဟောခုငါလှုပ်တော့မယ်ခန္ဓာကိုယ်နဲ့လှုပ်ရမယ်လုပ်ငန်းကိစ္စဟာငါကိုယ်ကိုငါညှင်းဆဲဖို့ဖြစ်သလားသူတစ်ပါးကိုညှင်းဆဲဖို့ဖြစ်သလားမိမိသူတစ်ပါးနှစ်ဦးသားလုံးကိုညှင်းဆဲဖို့ဖြစ်သလားအာကုသို့ဖြစ်သလားဒုက္ခတွေတိုးပွားစေမဲ့လုပ်ငန်းလား ဒုက္ခအကျိုးတွေကိုဖြစ်ပေါ်စေမဲ့လုပ်ငန်းကအဲ့ဒီလိုစဉ်းစားလိုက်ပါအောင်တဲ့အဲ့ဒီလိုစဉ်းစားလိုက်လို့သင်လုံးမဲ့အဲ့ဒီကာယကံအမှုဟာခန္ဓာကိုယ်နဲ့လုပ်ရမယ့်လုပ်ငန်းကိစ္စဟာသင်အတွက်လည်းပဲသင်ကိုလည်းပဲညှဉ်းပန်းနှိပ်စက်ဖို့ဖြစ်မယ်သူတစ်ပါးကိုလည်းညှဉ်းပန်းနှိပ်စက်ဖို့ဖြစ်မယ်မိမိသူတစ်ပါးနှစ်ဦးသားလုံးကိုလည်းပဲညှဉ်းပန်းနှိပ်စက်မှုဖြစ်မယ် အကုသိုလ်ဖြစ်မယ်ဒုက္ခတွေတိုးပွားစေမယ်ဒုက္ခအကျိုးတွေဖြစ်ပေါ်စေမယ်အဲ့ဒီလိုသိနာလေလိုက်ရင်အဲ့ဒီအလုပ်ကိုဒီကံမုတ်ချမလုတ်ထိုက်ပါဘူးမလုတ်ပါနဲ့အဲ့ဒီလိုမဟုတ်ဘဲနဲ့ပြောင်းမြန်တင်းငါလုံးမဲ့အလုပ်ဟာငါကိုကိုလည်းညှဉ်းပန်းနှိပ်စက်ဖို့မဖြစ်ဘူးသူတစ်ပါးကိုလည်းညှဉ်းပန်းနှိပ်စက်ဖို့မဖြစ်ဘူးမိမိသူတစ်ပါးနှစ်ဦးသားကိုလုံးကိုညှဉ်းပန်းနှိပ်စက်ဖို့လည်းမဖြစ်ဘူး ကုသိုလ်ဖြစ်တယ်ချမ်းသာကိုတိုးပွားစေတဲ့လုပ်ငန်းပဲချမ်းသာတဲ့အကျိုးတရားကောင်းကျိုးတွေကို ဖြစ်ပေါ်စေတဲ့လုပ်ငန်းပဲလို့နားလည်ရရင်သိရရင်အဲ့ဒီအလုပ်ကိုတော့လုံထိုက်ပါတယ်တဲ့ဒါတော့မလုံခင်စဉ်းစားခိုင်းပြီးတော့ဘုရားကဟိုဘယ်လိုလုပ်ရမလဲဆိုတာမိန့်တော်မူတဲ့စကားရပ်ပါပဲဟောပြုလုပ်နေပြီပြုလုပ်ဆဲအချိန်ရောက်သွားပြီ ပြုလဲဆိုအချိန်ရောက်လို့ရှိရင်လည်းပဲရာဟုလာခုနအတိုင်းဆင်ញမအောင်ငါကိုညံပန်းနေစက်ကိုငါခုတော့လုံနေပြီခိုင်ခံနဲ့လုံရမယ်ကိုနဲ့လုံရမယ်အလုပ်ကိုလုံနေပြီငါကိုညံပန်းနေစက်ကိုဖြစ်သလားသူတစ်ပါးကိုညံပန်းနေစက်ကိုဖြစ်သလားမိမိသူတစ်ပါးနှစ်ဦးသားလုံးကိုညံပန်းနေစက်ကိုဖြစ်သလားအကုသို့ဖြစ်သလားဒုက္ခကိုသူဘောဇိတသလားဒုက္ခအကျိုးရှိစေသလားဆိုတာကိုစဉ်းစားပါအောင်တဲ့တကယ်၍ ကိုယ်ကိုလည်းညှဉ်းပန်းနှိပ်စက်ဖို့ဖြစ်မယ်သူတစ်ပါးကိုလည်းညှဉ်းပန်းနှိပ်စက်ဖို့ဖြစ်မယ်မိမိသူတစ်ပါးနဲ့ဥဒ္ဒလုံးကိုလည်းညှဉ်းပန်းနှိပ်စက်ဖို့ဖြစ်မယ်အကုသိုလ်ဖြစ်မယ်ဒုက္ခကိုတိုးပွားစေမယ်ဒုက္ခအကျိုးဖြစ်စေမယ်အဲ့ဒီလိုသိရပြီဆိုရင်ပဋိတဟရိယာတိသင်ယုတ်သိမ်းလိုက်ပါတဲ့ပါဠိတော်ကစကားလုံးကသာဂရစကားလုံးကနိဝတ္တိယာတိနောက်ဆုလိုက်ပါရှေ့မတိုးပါနဲ့မာကရိယာတိမလုံးလိုက်ပါနဲ့အဲ့ဒါကိုဆက်မလုံးလိုက်ပါနဲ့နောက်ဆုလိုက်ပါ အကယ်၍အဲ့ဒီကိုလှုပ်ဆဲကာယကံမှုအမှုကကြောင်းမြန်ဖြစ်မယ်ကိုကိုလည်းညင်ပန်းနေဆက်တာမဖြစ်ဘူးညင်ပန်းနေဆက်ဖို့မဖြစ်ဘူးသူတစ်ပါးကိုလည်းညင်ပန်းနေဆက်ဖို့မဖြစ်ဘူးမိမိသူတစ်ပါးနဲ့ဥဒါလုံးကိုလည်းညင်ပန်းနေဆက်ဖို့မဖြစ်ဘူးကုသိုလ်ဖြစ်တဲ့ချမ်းသာကိုတိုးဝါစေမယ်ချမ်းသာအကျိုးဖြစ်ပေါ်စေမယ်လို့နားလည်ခဲ့ရင်တော့အဲ့ဒီအလုပ်ကိုတဲ့သင်ဟာအနုပဋိစေယာတိလုပ်လိုက်ပါတဲ့ ဥပထံပေယတိအင်းအကောင်းအောင်ဆက်အဲထောက်ပံ့လိုက်ပါပုဏ္ဏပုဏ္ဏကရိယာတိထက်ကထက်ကလုပ်လိုက်ပါတဲ့အဲ့ဒါပြုလုပ်တဲ့အချိန်ခါမှာမြတ်စွာဘုရားကဆင်ញင်ဖို့နဲ့ဘယ်လိုလုပ်ရမလဲလုပ်တင်တယ်မလုပ်တင်ဘူးဆိုတော့ဘုရားကမိန့်တော်မူတဲ့စကားပြုလုပ်ပြီးပြီဟောကိုကိုနဲ့လုပ်ရမယ့်အလုပ်ကိစ္စတကူကိုကပြုလုပ်ပြီးပြီ ပြုလုပ်ပြီးပြီဆိုလို့ရှိရင်လည်းဆင်ញင်စဉ်းစားပါဦးနဲ့ခုနလိုပဲဆင်ញင်စဉ်းစားပါဆင်ញင်စဉ်းစားလို့ကိုယ်ကိုယ်လည်းညံပန်းနေစမှုဖြစ်သူတစ်ပါးကိုလည်းညံပန်းနေစမှုဖြစ်မိမိသူတစ်ပါးနှစ်ဦးသားလုံးကိုလည်းညံပန်းနေစမှုဖြစ်အကုသိုလ်လည်းဖြစ်အဲဆိုကြမကောင်းအကုဒုက္ခတွေကိုလည်းတိုးပွားစေမယ်ဒုက္ခအကျိုးတွေလည်းဖြစ်ပေါ်စေမယ်ဆိုရင်အဲဖြစ်ပေါ်စေသွားပြီဆိုရင်အဲ့ဒီအလုပ်ကိုတဲ့သင်ဟာတဲ့ ဘုရားထံမှာဖြစ်စေပညာရှိသူတော်ကောင်းတွေသတင်းသုံးပေါ်တွေထံမှာဖြစ်စေအဲထင်ရှားပေါ်ပြပါတဲ့။နောင်ကိုစောင့်စည်းအဲစောင့်စည်းပါတဲ့။အဲဒီလိုမိန့်တော်မူတာ။အကယ်၍အဲ့ဒါကကြောင်းမြန်ဖြစ်မယ်ကိုလှုပ်ပြီးသွားတဲ့ကာယကမှုအမှုကကိုယ်ကိုယ်လည်းညံပန်းနေဆက်ဖို့မဖြစ်ဘူးစသည်ကြောင်းမြန်ဖြစ်သွားပြီဆိုရင်တော့တိနိဝပိဋိပါမောက်စေနာ ဝိဟာရိဝိဟာတပံတဲ့သင်ဟာအဲ့ဒီပီတိပါမောဇ္ဇနဲ့သင်ဟာနေထိုက်ပါတယ်တဲ့အဲခန္ဓာကိုယ်နဲ့လုပ်ရမယ်လုပ်ငန်းကိစ္စတစ်ခုပဲဖြစ်ဖြစ်နှုတ်နဲ့ပြောဆိုရမယ်လုပ်ငန်းတစ်ခုပဲဖြစ်ဖြစ်စိတ်နဲ့ကြံတွေးရမယ်လုပ်ငန်းတစ်ခုပဲဖြစ်ဖြစ်ပြီးသွားပြီဆိုရင်အဲကိုယ်လုပ်တဲ့အလုပ်ကကောင်းသွားပြီအကျိုးတွေရှိသွားပြီဆိုရင်ပီတိ ပါမောဆာတွေဖြစ်တာပေါ့အသေးစားဝမ်းမြောက်မှုအကြီးစားဝမ်းမြောက်မှုတွေဖြစ်စမြဲပဲထုံးစံပဲဒါသဘာဝပဲအဲ့ဒီလိုကိုလုပ်တဲ့အလုပ်ကကောင်းတဲ့အကျိုးတွေဖြစ်ပေါ်စေပြီဆိုရင်ကိုပြောတဲ့စကားကကောင်းတဲ့အကျိုးတွေဖြစ်ပေါ်စေသွားပြီဆိုရင်ကိုကြံတဲ့အကြံကကောင်းတဲ့အကျိုးတွေဖြစ်ပေါ်စေသွားပြီဆိုရင် အဲ့ဒီပီတိပါမောဇကိုခံစားကြရသမြဲပါပဲခံစားလိုက်ဆမ်းပါတဲ့အဲ့ဒီပီတိပါမောဇကိုခံစားပြီးတော့နေလိုက်ဆမ်းပါတဲ့ဘုရားကမိန့်တော်မူတာခုနခန္ဓာကံမှုဝစီကံမှုလည်းဒီတိုင်းပဲမပြောခင်ဆင်ញင်စဉ်းစားခုနအတိုင်းပြောစေလည်းဆင်ញင်စဉ်းစားအဲ့ဒီအတိုင်းပြောပြီးတော့လည်းပဲဆင်ញင်စဉ်းစားအဲ့ဒီအတိုင်းပဲကာယကံအတိုင်းပဲပြတ်စွာဘုရားဆက်ပြီးတော့ကိုယ်ရဟုလာကိုမိန့်တော်မူမနောကံလည်းဒီတိုင်းပါပဲ မတွေးခင်ကာယကံမနောအောင်စိတ်နဲ့ကံကိုမပြုမပြုလုပ်ခင်ပြုလုပ်ခြင်းနေပြီအဲ့လိုဆိုရင်လည်းစဉ်းစားပါခန္ဓာကာယကံအတိုင်းပဲတွေးစက်မှလည်းပဲစဉ်းစားပါကာယကံအတိုင်းပဲကြွတွေးပြီးပြီဆိုးကျိုးတွေဖြစ်တယ်ဆိုရင်အဲ့ဒါကိုဆက်ဆုပ်ရမယ်တဲ့အဲ့ဒါကိုယွံမုံရမယ်ဆက်ဆုပ်ယွံမုံပြီးတော့အဲ့ဒါကိုနောင်ဆောင်စည်းရမယ်တကူတွေးမိတဲ့အတွေ့ရမကောင်းတဲ့အတွေ့ဖြစ်သွားတယ်ဆိုးကျိုးတွေဖြစ်ပေါ်စေတဲ့အတွေ့ဖြစ်သွားရင်အဲ့ဒါကိုဆက်ဆုပ်ရမယ်နောင်ဆောင်စည်းရမယ် ကောင်းကျိုးတွေဖြစ်ပေါ်စေတဲ့အတွေးဖြစ်ပြီဆိုရင်တော့အဲ့ဒါကိုအဲဝန္တာကျေနပ်မှုဝန္တာကျေနပ်မှုပီတိပါမောဇနဲ့နေရမယ်အဲ့ဒီမြတ်စွာဘုရားအဘလတိကသာဟုလောဝါဒသုတ်တံမှာသာရောရာဟုလာအားမိန့်ကြားတော်မူတဲ့စကားတွေရဲ့အဲမှတ်သားစရာအချက်လက်တွေပေါ့လေအဲ့ဒါကိုပြန်ပြီးတော့ချိုးလိုက်လို့ရှိရင်ခုနအစကပါခဲ့တဲ့ ပြောပြခဲ့တဲ့အလင်္ကာလေးတွေပါပဲမပြုလုပ်ခင်ကြို၍ပင်အသင်စဉ်းစားပါပြုလုပ်ဆဲပါပြုပြီးပါသင်ဟာစဉ်းစားပါမပြောဆိုခင်ကြို၍ပင်အသင်စဉ်းစားပါပြောဆိုဆဲပါပြောပြီးပါသင်ဟာစဉ်းစားပါမဆုံးဖြတ်ခင်ကြို၍ပင်အသင်စဉ်းစားပါဆုံးဖြတ်ဆဲပါ ပြီးခါပါသင်ဟာစဉ်းစားပါစင်ချင်းစင်ချင်းပြုလုပ်လျင်ကင်းစင်အပြစ်ဟာစင်ချင်းစင်ချင်းပြောဆိုလျင်ကင်းစင်အပြစ်ဟာစင်ချင်းစင်ချင်းကြံတွေးလျင်ကင်းစင်အပြစ်ဟာစင်ချင်းစင်ချင်းဆုံးဖြတ်လျင်ကင်းစင်အပြစ်ဟာနောက်ဆုံးဘုရားညီကိုချုပ်ခဲ့တဲ့စကားကိုပဲ ပြောပြပါမယ်အဲ့ဒီကိုရင်ရာဟုလာဟုနောက်ဆုံးညီကုန်းချုပ်နေတဲ့မြတ်စွာဘုရားကမိန့်တော်မူတာပစ္စဝခိတောပစ္စဝခိတောကာယကမ္မံဝစီကမ္မံမနောကမ္မံပရိသောတိတာမိစင်ញင်စင်ញင်ပြီးတော့ငါလုပ်ရမယ်ကာယကံငါပြောရမယ်ဝစီကံငါကြံတွေ့ရမယ်မနောကံတွေအပြည့်ကင်းစင်အောင်ကြိုးစားမယ်လို့ဒါဟုလာသင်ဟာကြင်ကြံကြိုးကုပ်အားထုတ်တတ်တယ်အဲဒီ မြတ်စွာဘုရားသားတော်ရာဟုလာအမိကြတော်မူတဲ့စကားအတိုင်းပဲဘုရားရဲ့သားတော်ဖြစ်တဲ့လူတော်တို့ဟာလည်းပဲကိုယ့်ရဲ့ကာယကံမှုဝစီကံမှုမနောကံမှုတွေကိုအပြည့်ကင်းစင်အောင်ဆင်ခြင်ဆင်ခြင်ပြီးတော့ပြုလုပ်ကြမယ်လို့ဒီလိုဆုံးဖြတ်ပြီးတော့ကြိုးစားကြရင်ကာယကံမှုတွေလည်းအပြည့်ကင်းစင်ပြန်လို့စရာဖြစ်ဝစီကံအမှုတွေလည်းပဲ အပြစ်ကင်းစင်မျက်နှိုးစရာဖြစ်မနောကအမှုတွေလည်းပဲအပြစ်ကင်းစင်မျက်နှိုးစရာတွေဖြစ်ပြီးတော့မျက်နှိုးစရာဘဝတမိုးရှိတဲ့ဘဝအဲကိုကူကိုရောအများကရောကျင့်တတ်စရာဖြစ်တဲ့ဘဝတွေကိုအသီးသီးပန်းဆိုင်နိုင်ပါလိမ့်မယ်အာတိတာ